ခန်းကြီး16အငယ်1မှ6ထိုသို့ဘုရားသခင်၏တစ်တာတော်ကိုဆောင်ခဲ့၍ဒါဝိဒ်ဆောက်နှင့်သောတဲအလယ်၌ထားပြီးမှမိရှုရရစ်နှင့်မိတ္တဟာရရစ်တို့ကိုဘုရားသခင် ရှေ့တော်၌ပူဇော်ကြ၏မိရှုရရစ်နှင့် မိတ္တဟာရရစ်ပူဇော်ခြင်းမှုကိုဒါဝိဒ်မင်းသည်ပြီးစီးစေသောအခါဒါဝရဘုရား၏နာမတော်ကိုမွဲ့၍ပရိသတ်တို့ကိုကောင်းချီးပေးလေ၏ ဣဒရေလလူယောက်ျားမိန်းမအပေါင်းတို့အားမုန့်တပြားအမဲသားတတိစပစ်တီးပြင်တပြားစီဝေငှတော်မူ၏တပန်းသာရဖျား၏တစ်တာတော်ရှိမှ အမှုတော်ကို ဆောင်ရွက်၍ဣဒရေလမျိုး၏ဖျားသခင်သာရဖျား၏ဂုံကျေးဇူးတော်ကိုအလက်အတိုင်းချီးမွမ်းစေခြင်းဟာခံထားတော်မူသော လေဝိသားများဟုမူကားခွဲ့ခွင်းတီးသောအကြီးအကဲအပတ် သူနောက်စောင်းတယောတီးသောဇာခရိယေလရှေမိယာမုတ်ယေဟေလမတိတိအေလျဘဘေနယဩဘဘေဒုံယေလတစုနှင့်ဘုရားသခင်ဤပရိညင်တိတ္တာတော်ရှိမှအစဉ်တပိုးမှုတ်သောယေပရောဟိတ်ဘေနယနှင့်ယဟာစီလသည်အငယ်9မှ22 ထိုနေ့၌ဒါဝိဒ်သည်အာသနှင့် သူ့ညီတို့အားအပ်သောထာဝရဘုရား၏ကျေးဇူးတော်ကိုချီးမွမ်းရာဆာလံသီချင်းသစ်ဟူမူကား၊ထာဝရဘုရား၏ဂုဏ်ကျေးဇူးတော်ကိုချီးမွမ်းကြလော့။နာမတော်ကိုပဌနာပြုကြလော့။အမှုတော်တို့ကို လူများတို့အားပြသကြလော့။ထာဝရဘုရားကိုသီချင်းဆိုကြလော့။ဆာလံသီချင်းကို ဆိုကြလော့။အံ့ဘွယ်သောအမှုတော်အပေါင်းတို့ကိုဟောပြောကြလော့။သန့်ရှင်းသောနာမတော်၌ ဝါကြွားဝမ်းမြောက်ကြလော့အရဖျားကိုရှာသောသူတို့သည်စိတ်နှလုံးရှင်လန်းကြစေဒါရဖျားနှင့်တကူတော်ကိုရှာကြလော့မျက်နာတော်ကိုအစင်မပြတ်ရှာကြလော့စီရင်တော်မူသောအံဩဝယ်တို့ကို၎င်း ထူးဆန်းသောအမှုတော်တို့နှင့်နှုတ်တော်ထွက်ပညာတို့ကို၎င်းအောင်းမေ့ကြလော့ဒါရဖျား၏ကျွန်ဣဒရလအမျိုးရွေးကောက်တော်မူသောယာကုပ်အနွယ်တို့ကိုယ်တော်မြတ်ဒါရဖျားသည် ငါတို့ဘုရားသခင်ဖြစ်တော်မူ၏။မြေကြီးတပြင်လုံး၌စီရင်ပိုင်တော်မူ၏။ငါသည်တင်တို့အမွေခံရဖို့ခါနန်ပြည်ကိုတင်၌ပေးမည်ဟုငါတို့အမျိုးသည်အရေးတွဲအဖြစ်မများ အလွန်နည်း၍ထိုပြည်၌ဧည့်သည်ဖြစ်လျက်နေသောအခါအာဗြဟံ၌ဂရိထား၍ဣဇက်၌ကျိန်ဆိုတော်မူလျက်ယာကုပ်၌မြဲမြံသောတရားဣတရေလ၌နေဆာထာဝရဗြိဉ္ဉ်ဖြစ်စေခြင်းဟာ လူမျိုးအဆက်တထောင်တိုင်အောင်မိမ့်မွဲ့တော်မူသောနှုတ်ကပတ်ဒီဟုသောဝန်ခံခြင်းတရားတော်ကို အစဉ်အမြဲအောက်မေ့တော်မူ၏သူတို့သည် တမျိုးမှတမျိုးတို့၎င်းတနိုင်ငံမှတနိုင်ငံတို့၎င်းလှည့်လည်၍တွားကြသောအခါသူတို့ကိုညှင်းဆဲစေခြင်းဟာအဘယ်သူအားမျှအခွင့်ပေးတော်မမူသူတို့အတွက်လည်းရှင်ဘရင်တို့ကို ဆုံးမလျက်ငါထံ၌ဗိသိက်ခံသောသူတို့ကိုမထိမခိုက်နှင့် ငါပရောဖက်တို့ကိုအပြစ်မပြုနှင့်ဟုမိန့်တော်မူ၏။23မြေကြီးသားအပေါင်းတို့၊ထာဝရဘုရားအားသီချင်းဆိုကြလော့။ကယ်တင်တော်မူခြင်းတရားကို တနေ့ထက်တနေ့ညွှန်ကြားကြလော့။ဘုန်းတော်ကိုတပါးအမျိုးသားတို့၌၎င်း၊အံ့ဘွယ်သောအမှုတော်တို့ကိုခပ်သိမ်းသောလူမျိုးတို့၌၎င်းဘော်ပြကြလော့။24ထာဝရဘုရားသည်ကြီးမြတ်၍ အလွန်ချီးမွမ်းပွေဖြစ်တော်မူ၏ဖျားတကာတို့ထက်ကြောက်ရွံ့ပွေဖြစ်တော်မူ၏တပါးမျိုးသားတို့၏ဖျားရှိသမျှတို့သည်အချင်းဤတက်တဲ့ဖြစ်ကြ၏ဒါဝရဖျားမူကားမိုးကောင်းကင်ကိုဖန်ဆင်းတော်မူ၏ဘုံတကူအာနုဘော်သည်ရှေ့တော်၌ရှိ၏အစွမ်းတတ္တိနှင့်ဝမ်းမြောက်ခြင်းအကြောင်းလဲနေတော်မူရာ၌ရှိ၏ လူအမျိုးမျိုးတို့ထာဝရဘုရားသည်ဘုံတကူအစွမ်းတတ္တိရှိတော်မူသည်ဟု ဝန်ခံကြလော့ရှိတော်မူသည်ဟု ဝန်ခံကြလော့ထာဝရဘုရား၏နာမတော်သည်ဘုံကြီးတော်မူသည်ဟုဝန်ခံကြလော့ပူဇော်တကာကိုဆောင်ခဲ့လျက်ရှိတော်သို့ချဉ်ကပ်ကြလော့တန်ရှင်းသောတစားကိုဆင်၍ဒါရဘုရားကိုကိုးကွယ်ကြလော့မြေကြီးသားအပေါင်းတို့ရှေ့တော်၌ကြောက်ရွံ့ခြင်းရှိကြလော့ လောကဓာတ်သည်မလှုပ်မရှားနိုင်အောင်မြဲမြံစွာတည်လိမ့်မည်။ကောင်းကင်သည်ဝမ်းမြောက်ခြင်းရှိစေ။မြေကြီးသည်လည်းရွှင်လန်းခြင်းရှိစေ။ထာဝရဘုရားစိုးစံတော်မူသည်ဟုတပါးအမျိုးသားတို့တွင် ဟောပြောကြစေ။ ပင်လယ်နှင့်ပင်လယ်တစားသည်အတံပလံပြုစေလေပြင်းနှင့်လေပြင်း၌ရှိသည်မြသည်လည်းဝမ်းမြောက်စေထိုအခါတော၌ရှိသည်မြသော အပင်တို့သည်ဒါဝရဖျားရှိတော်၌ရှင်လန်းစွာတည်ခြင်းဆိုကြလိမ့်မည်အကြောင်းမူကားကိုရောဒီမြေကြီးသားတို့ကိုတရားစီရင်ခြင်းဟံကြွလာတော်မူ၏ဒါဝရဖျားသည် ကောင်းမြတ်တော်မူ၍ဂိူနာတော်အစဉ်မြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့ အကျွန်ုပ်တို့ကိုကယ်တင်တော်မူသောဖရာအကျွန်ုပ်တို့သည်တန်ရှင်းသောနာမတော်ဂုံကျေးဇူးကိုဝန်ခံ၍ကျေးဇူးတော်ကိုချီးမွမ်းခြင်း၌ဝါကြွားဝမ်းမြောက်မိအကြောင်းအကျွန်ုပ်တို့ကိုကယ်တင်တော်မူပါတပန်းမျိုးသားထဲကနှုတ်၍စုဝေးစေတော်မူပါဟု မွဲဆိုကြလော့ဣဒေလမျိုး၏ဘုရားသခင်သာရဘုရားသည်ကဘာအဆက်ဆက် မင်္ဂလာရှိတော်မူစေတည်းဟုတည်ခြင်းဆိုကြသောအခါလူများအပေါင်းတို့သည် အာမင်ဟုဝန်ခံလျက်ဒါဝရဖျား၏ဂုံတော်ကိုချီးမွမ်းကြ၏အငယ်39မှ43ဒါဝရဖျား၏ဗြိဉ္ဉ်တက်တာတော်ရှိမှနေတိုင်းဆောင်ရွက်เสียအမှုကိုအစဉ်အမြဲဆောင်ရွက်စေခြင်းဟာအာတန်နှင့်သူ၏ညီတို့ကို၎င်းဩဘဘေဒုံနှင့်ညီ၆ကျိတ်ရှိရောက်တကားဆောင် ဟောတန်နှင့်ယေဒုတုံသားဩဘဘေဒုံတို့ကို၎င်းတစ်တာတော်ရှေ့မှထားတော်မူ၏မိရှုရာရစ်ပလင်ပေါ်မှာ နေရဲ့အစဉ်တိုင်းနာနဲ့တခါညဦးတခါထာဝရဘုရားအားမိရှုရာရစ်တို့ကိုပူဇော်၍ဣဒရလမျိုး၌ထာဝရဘုရားထားတော်မူသောပညာတိကျမ်းစာ၌ပါသမျှအတိုင်းပြုစေခြင်းဟာ ဂိဗောင်မြို့၌မြင့်သောအရပ်ပေါ်မှာရှိသောဒါဝရဘုရား၏တဲတော်ရှိတွင်ယေပရောဟိတ်ဇာဒုတ်နှင့် သူ၏ညီယေပရောဟိတ်များကိုလည်းထားတော်မူ၏ဒါဝရဘုရား၏ကုဏတော်သည်အစဉ်မြဲတည်သောကြောင့်ဂုံကျေးဇူးတော်ကိုချီးမွမ်းစေခြင်းဟာတည်ခြင်းတဲ့တို့၏အဆောင်တဘိုးခွက်ခွင်းအစရှိသောဘုရားသခင်၏တုရိယာမျိုးကိုကင်သော ဟေမန်နှင့် ယေဒုတုံအစရှိသောရွေးကောက်၍စည်ရင်သွင်းသောသူအခြားတို့ကိုလည်းထားတော်မူ၏ယေဒုတုံသားတို့သည်လည်းတကဆောင်ဖြစ်ကြ၏ထိုနောက်မှလူအပေါင်းတို့သည်မိမိတို့နေရာသို့ပြန်သွားကြ၏ဒါဝိဒ်သည်လည်းနန်းတော်သားတို့ကိုကောင်းကြီးပေးခြင်းငှာတော်တော်မူ၏